တရားရှုပွားအားထုတ်တဲ့အခါမှာပိစုပန်တဲ့တဲ့ရှုမှတ်ဖို့အနေအားဖြင့်မနေ့ကဟောကြားပေးခဲ့တယ်အတိတ်အနာဂတ်ပိစုပန်ဆိုတဲ့ကံလသုံးပါးရှိတဲ့ထဲကအတိတ်ဆိုတာတွေဟာပြီးခဲ့ပြီးပြီ ဖြစ်ခဲ့ပြီးပြီ အဲ့လိုဖြစ်ပြီးခဲ့တာတွေကိုပြန်လဲဆင်ခြင်စဉ်းစားပြီးနှလုံးသွင်းရှုရင်လည်းပဲအမှန်မဖြစ်နိုင်အမှန်မသိနိုင်အနာဂတ်ဆိုတာမဖြစ်ပေါ်လာသေးဘူးမဖြစ်ပေါ်သေးတာကိုမိမိတို့ကမှန်းဆပြီးတော့ဆင်ញင်ပြီး ရှုမှတ်နေရင်လည်းပဲအမှန်တိုင်းမသိနိုင်အမှန်တိုင်းသိကျင်တဲ့ပုဂ္ဂိုလ်ဟာ ဖြစ်စေဖြစ်ခိုက်ပေါ်စေပေါ်ခိုက်ပစ္စုပန်တဲ့တဲ့လေးရှုမှအမှန်တိုင်းသိနိုင်တယ်ဒါကြောင့်ဘဝလွတ်မြောက်ရေးဖြစ်တဲ့မဟာသတိပဋ္ဌာန်ဝိပဿနာတရားတွေရှုပွားအားထုတ်တဲ့ပုဂ္ဂိုလ်များဟာပေါ်စေပေါ်ခိုက်ဖြစ်စေဖြစ်ခိုက်ပစ္စုပန်တဲ့တဲ့လေးရှုမှတ်ဖို့အနေအားဖြင့်ဘုန်းကြီးမနေ့ကဟောကြားခဲ့ ကျမ်းဂန်များမှာဘယ်လိုဥမာပေးထားသလဲဆိုတော့ကောင်းကင်ကလျှက်စီးလက်တဲ့အခါလေးမှာအဲ့ဒီလျှက်စီးလေးလက်သွားတာဘယ်လိုလက်တယ်ဆိုတာကိုလက်ပြီးတဲ့အချိန်ကျမှကောင်းကင်ကို မော့ကြည့်မယ်ဆိုရင်လည်းပဲဘယ်လိုလက်သွားတယ်ဆိုတာအမှန်တိုင်းမသိနိုင်ဒေါနေကြလက်မှာပဲလေမလက်ခင်ပဲကိုကြိုပြီးကြည့်မယ်ဆိုရင်လည်းပဲလက်မှာမလက်သေးပဲ အဲ့ဒီလျှက်စည်းလေးဟာဘယ်လိုလက်တယ်ဆိုတာသူမသိနိုင်မှန်းဆပြီးကြည့်လို့လေတကယ်အမှန်တိုင်းသိကျင်ရင်တော့လျှက်စည်းလက်လိုက်တဲ့အချိန်လေးမှာမော့ပြီးကြည့်လိုက်ရင်လျှက်စည်းလေးဟာကိုယ်ကိုယ်ကောက်ကောက်လေးလက်သွားတာလေးကိုအမှန်အတိုင်းမသိနိုင်ဘူးလားအဲ့ဒီဥပမာအတိုင်းပဲတရားရှိမှတ်တဲ့ပုဂ္ဂိုလ်ဟာလည်းပဲ မရှုမခင်မှာကြိုတွေးပြီးတော့လည်းပဲဆင်ခြင်ပြီးမရှုနဲ့အမှန်တိုင်းမသိနိုင်မပေါ်လာတာလေးကိုမိမိတို့ကကြိုတွေးမှန်းဆရှုရင်လည်းအမှန်တိုင်းမသိနိုင်ဖြစ်ပြီးပေါ်ပြီးမှစဉ်းစားပြီးတော့ဆင်ခြင်ရှုမှတ်ရင်လည်းအမှန်တိုင်းမသိနိုင်မှန်တိုင်းသိခြင်းရင်ပေါ်စေပေါ်ခိုက်ဖြစ်စေဖြစ်ခိုက်ထိုင်ရင်ဖြစ်စေရရင်ဖြစ်စေသွားရင်ဖြစ်စေလျောင်းရင်ဖြစ်စေ ကိုယ်မူရပေါ်တဲ့ခိုက်မှာဖြစ်စေခံစားမှုဝေဒနာလေးတွေပေါ်တဲ့ခံမှာဖြစ်စေစိတ်လေးတွေပေါ်လာတဲ့ခံမှာဖြစ်စေသဘောအာယုံလေးတွေပေါ်လာတဲ့ခံမှာဖြစ်စေပေါ်စေပေါ်ခိုက်ဖြစ်စဉ်ဖြစ်ခိုက်ကလေးမှသာရှုသွားလို့ရှိရင်အဲ့ဒီရှုခံအာယုံလေးရဲ့ပေါ်လာတာလည်းသိတယ်လို့ပျောက်သွားတာရောမသိနိုင်ဘူးလားအမှန်တိုင်းသိလာလိမ့်မယ်ယထာဘုဒ္ဓဉာဏ်နေရလာလိမ့်မယ် ဒါကြောင့်မို့ဝိပဿနာရှုတဲ့အခါကာလမှာယောဂီပုဂ္ဂိုလ်များဟာအတိတ်အနာဂတ်ပစ္စုပန်ကာလသုံးပါးရှိတဲ့အထက်ကအတိတ်အနာဂတ်ရှုရမှာလားပစ္စုပန်တဲ့တဲ့ရှုရမှာလားအေးပစ္စုပန်တဲ့တဲ့ရှုဖို့နောက် များသောအားဖြင့်ဝိပဿနာတရားတွေအားထုတ်ဖို့ညွှန်ကြားနေတဲ့တရားဌာနတွေအများကြီးရှိပါတယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာတရားနိလန်းတွေအများကြီးပါပဲများသောအားဖြင့်တော့ တရားနိလန်ပေးတဲ့အခါမှာ ထိုင်ကမ္မထံကိုပဲညွန်ပြကြတဲ့ဌာနတွေများတယ်ဌာနတိုင်းဌာနတိုင်းဟာများသောအားဖြင့်ထိုင်ကမ္မထံကိုပဲညွန်ပြကြတော့တရားအထုတ်တဲ့ပုဂ္ဂိုလ်ဟာလည်းပဲပြောတဲ့စကားကို တောင်မှပဲကမ္မထံထိုင်သွားမလို့ကမ္မထံထိုင်သွားမလို့ထိုင်တာပဲတရားလို့ထင်နေကြတယ် တကယ်တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာတတိပဌာနာတုတ်တန်ဒေသနာတော်ကြီးမှာ20နဲ့တပိုင်း20နဲ့တကန္တပိုင်းပြီးတော့မြတ်စွာဘုရားဟောကြားထားတယ်အထုပ်ပုံအဲ့ဒီမှာဣရိယာပဋ္ဌာပိုင်းဆိုတာမြတ်စွာဘုရားဟောကြားထားတာရှိတယ်ဣရိယာပုတ်၄ပါးရှုမှတ်ဖို့ပါကိုရှုမှတ်ဖို့လေအဲ့ဒီမှာဘုရားရှင်ကိုရောမြတ်ကြီးကပုဏ္ဏစာပရံဘိခဝေဘိက္ခု ကိသံတောဝါကိသံမိတိပဇာနာတိထိတောဝါထိတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဘေခဝေယတော်များဥจิตသားတို့ဘုနာဇာပရံရှုမပွားများအာထုတ်ပုံနောက်တစ်မျိုးကဘေခုယဟန်သည်ဝါယောဂီပုဂ္ဂိုလ်သည် ကိစ္စတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစေမူလီကိစ္စမိတိသွားသည်ဟူ၍ပဇာနာတိတိဧဝတိအောင်ရှုပါထီတော်ဝါရတ်တော်လီဝါရလျင်လီဝါရတုံးရဆေရခိုင်ရစင်မူလီထီတော်မိတိယတ္တိဟူ၏ပဇာနာတိတိဧဝတိအောင်ရှုပါ နိသိဏောအားထိုင်တော်လီဝါထိုင်လျင်လီဝါထိုင်နှုံးထိုင်စေထိုင်ကြိုက်ထိုင်စင်းမူလီနိသိဏောမိတိထိုင်သည်ဟု၍ပဇာနာတိတိဤဝါတိအောင်ရှုပါတရားနောဝါလျောင်းတော်လီဝါလျောင်းလျင်လီဝါလျောင်းတုံးလျောင်းစေလျောင်းကြိုက်လျောင်းစင်မူလီတရားနောမိတိလျောင်းသည်ဟု၍ပဇာနာတိတိဤဝါတိအောင်ရှုပါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက ဝိပဿနာတရားတွေအားထုတ်တဲ့အခါကာလမှာကိစ္ဆံတော်ဝကိစ္ဆာမိတိပဇာနာတိသွားရင်လေသွားမှန်တိထိတော်ဝါထိတော်မိတိပဇာနာတိရရင်လေပဲရမှန်တိအောင်ရှုပါနိသိဏဝါနိသိဏမိတိပဇာနာတိထိုင်ရင်လည်းပဲထိုင်နေအမူအရာသိအောင်ရှုပါတယံနောဝါတယံနောမိတိပဇာနာတိလျောင်းတဲ့ခါမှလည်းပဲလျောင်းတဲ့အမူအရာသိအောင်ရှုပါ လျောင်းထိုင်ရသွားဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ယောဂီပုဂ္ဂိုလ်ဟာရှုမှတ်နေရမယ်အမှန်တန်သိအောင် ရှုမှတ်နေရဒါကြောင့်ဘုန်းကြီးတို့အခုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာဒီမဟာတတိပဋ္ဌာနသုတ်တံဒေသနာတော်ကြီးမှာလာတဲ့အတိုင်းဣရိယာပု၄ပါးရှုမှတ်ဖို့လည်းပဲယောဂီများကို ထိုင်တဲ့ခါမှာလည်းပဲထိုင်ကမ္မထာအနေအချင်းထိုင်ဣရိယာပုဂ္ဂလိနဲ့ရှုမှတ်ပုံနေတည်တည်ချာချာစနစ်တကျညွန်ပြပြီးတော့ထားခဲ့တယ်။ရက်တဲ့ခါမှာလည်းပဲရက်တဲ့ဣရိယာပု ရှုမှတ်ပုံနေသွားတဲ့ခါမှာလည်းပဲအဲ့ဒီဈဉ္ညာဣရိယာပုရှုမှတ်ပုံနေလျောင်းနဲ့အိတ်တဲ့ခါမှာလည်းပဲအဲ့ဒီလျောင်းနဲ့အိတ်တဲ့ဣရိယာပုနဲ့ရှုမှတ်ပုံလေးတွေကိုဣရိယာပု၄ပါးစလုံးရှုမှတ်ပုံတွေညွန်ပြထားတယ် ဒီတော့ဘယ်ဣရိယာပုနဲ့ပဲရှုရှုရှုမယ်ဆိုရင်ရှုကောင်းတာကြီးတယ်ပဲရှုလို့ရှိရင် တရားလဲရနိုင်တာကြီးတယ်ပဲဒါကြောင့်ဒီမှာမြတ်စွာဘုရားကတတ်ရိုက်ပဲကိစ္ဆံတောဝါကိစ္ဆမိတိပဇာနာတိတဲ့ကိစ္ဆံတောဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားခိုက်သွားစဉ်မူလီကိစ္ဆမိတိသွားသည်ဟူ၍ပဇာနာတိတိဤဝါတိအောင်ရှုဆိုတော့ ခုသွားတဲ့အခါကာလမှာယောဂီပုဂ္ဂိုလ်များဟာရှုပါသွားတယ်သွားတယ်သွားတယ်ရှုလို့ရပါတယ်ပို့ပြီးတော့ဒီအာယုဒီရှုမှတ်တဲ့အာယုပေါ်မှာစိတ်ကလေးရောက်စေဖို့အတွက်ဟောညာခြေလေးလှမ်းလိုက်ရင်ယောဂီပုဂ္ဂိုလ်ဘယ်လိုရှုသွားမလဲညာလှမ်းတယ်ဘယ်ခြေလေးလှမ်းလိုက်ရင်ဘယ်လိုရှုသွားမလဲအဲ့တော့ရှုစိတ်ကလေးကအဲ့ဒီသွားနေတဲ့အာယုလေးပေါ်မှာရှုစိတ်ကလေးပို့ပြီးတော့မရောက်ဘူးလားပို့ရောက်သွားတယ် အဲ့ဒီမှာညာခြေလန်းတဲ့ခါမှာညာလန်းတယ်ဘယ်ခြေလန်းတဲ့ခါမှာဘယ်လန်းတယ်ညာလန်းတယ်ဘယ်လန်းတယ်လန်းတိုင်းလန်းတိုင်းကိုယောဂီပုဂ္ဂိုလ်ဟာတည်တည်ချာချာလေးစူးစိုက်ပြီးရှုသွားတည်တည်ချာချာစူးစူးစိုက်စိုက်ကလေးရှုသွားလို့ညာလန်းဘယ်လန်းလေးပုံမှာရှုမှတ်မှုလေးမြဲသွားပြီတရက်နဲ့အမှတ်ကမမြဲဘူး အ ਨੇ ဆုံးဒီမှာတလန်းကိုတစ်ချက်မှတ်ကလေးနဲ့၃ရက်လောက်ရှုမှတ်ယူရတလန်းတစ်ချက်မှတ်ကလေးနဲ့ကို၃ရက်လောက်မိမိအဆောင်မှလည်းပဲညာလှမ်းတယ်ဘယ်လှမ်းတယ်သွားနေတဲ့အမူအရာလေးတရားရှုဓမ္မယုံမှာရောက်တဲ့အခါမှလည်းပဲဘယ်လှမ်းတယ်ညာလှမ်းတယ်ရေချိုးသွားတဲ့အခါမှလည်းပဲဘယ်လှမ်းတယ်ညာလှမ်းတယ်စွမ်းစားသွားတဲ့အခါမှလည်းပဲဘယ်လှမ်းတယ်ညာလှမ်းတယ်အဲ့ဒီမှာ ရှုမှတ်မှုလေးမြဲနေအောင်ရှုသွားအဲ့ဒီတလန်းတစ်ချက်မှတ်လေးမြဲပြီဆိုမှအမှတ်ကလေးတိုးလိုက်အဲ့ဒီမှာတလန်းကိုနှစ်ချက်မှတ်ကလေးနဲ့မှတ်လိုက်ကြွားတယ်ခြားတယ်ခြေထောက်လေးကြွလာတာနဲ့ခြေထောက်လေးချနင်းလိုက်တာတလန်းကိုနှစ်ချက်မှတ်သွားကြွားတယ်ခြားတယ်ကြွားတယ်ခြားတယ်တလန်းနှစ်ချက်မှတ် အဲ့ဒီတည်းမှာသိကျင်ရင်ပဲကြွားတယ်ခြားတယ်ညာကြွားတယ်ခြားတယ်အဲ့ဒီလိုသွားစိတ်ကလေးကိုဘယ်ညာပေါ်မှာပို့ပေးလိုက်ဒီတဲ့ပို့ပြီးတော့တခါနဲ့စိစိဆက်ဆက်ကလေးတေချာစူးစူးဆိုင်ဆိုင်မှတ်ချင်တယ်ဆိုရင်၃ချက်မှတ်တလန်းကိုကြွားတယ်လှမ်းတယ်ခြားတယ်ကြွားလိုက်တာနဲ့ကြွားတယ်လို့မှတ်စိတ်ကလေးတစ်ထပ်တည်းကြပြီစီလှမ်းလိုက်တာနဲ့လှမ်းတယ်လို့မှတ်စိတ်ကလေးတစ်ထပ်တည်းကြပြီ ချနင်းလိုက်တာနဲ့ချတယ်လို့တထက်တည်းကြပြီစေအဲ့ဒီလိုတတိလေးကံပြီးရှုမှတ်သွားရတယ်ရှေးရှေးဆရာတော်ကြီးများကလည်းပဲညွှန်ပြတတ်တာတော့ရှိပါလေသွားလေတတိနဲ့ပါတယ်လေဗျာတတိနဲ့ထိုင်လေတတိနဲ့ရက်လေတတိနဲ့စားလေတတိနဲ့အိတ်လေတတိနဲ့တတိဆိုတာအမှတ်ရတတိဆိုတာပါလေ အခုယောဂီပုဂ္ဂိုလ်များဟာဒီမှာသွားတဲ့အခါမှာလည်းပဲညာလန်းနေဆိုတာအမှတ်တတိလေးပဲဘယ်လန်းနေဆိုတာလည်းအမှတ်တတိလေးပဲဒါအမှတ်ရနေတာကြွားတယ်ဆိုတာလည်းဒီမှာအမှတ်နေတာလန်းတယ်ဆိုတာလည်းအမှတ်သိနေတာချတယ်ဆိုတာလည်းအမှတ်သိနေတာအဲ့ဒါတတိပဲအဲ့ဒီလိုပေါ်ပေါ်လွင်လွင်အနေအားဖြင့်ဘုန်းကြီးတို့ကျေးဇူးတော်ရှင်မန်စီဆရာတော်ဘုရားကြီးကယောဂီတို့ကို ရှုမှတ်တတ်အောင်တတိလေးထားတတ်အောင်သေချာသင်ပေးတာ ဒီလိုမဟုတ်ရင်သွားလေတတိနဲ့ရန်လေတတိနဲ့စားလေတတိအိတ်လေတတိနဲ့လို့ပြောလိုက်ရင်တတိတော့သိပါရဲ့ဘယ်လိုလို့ရှုမှတ်ရမှမသိဘူးဖြစ်အခုယောဂီများကြတော့ရှင်းရှင်းလင်းလင်းလေးရှုမှတ်တတ်သွားပြီညာခြေလန်းလိုက်တဲ့ကညာလန်းနေဘယ်ခြေလန်းလိုက်တဲ့ကဘယ်လန်းနေသို့မဟုတ်ကြွရင်ချရင်သို့မဟုတ်ကြွရင်လှမ်းနေချတယ်သေးသေးချာချာလေးယောဂီပုဂ္ဂိုလ်ရှုအဲ့လိုရှုမှတ်ဖို့အနေအားဖြင့်အခုကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးက ဒီမှာသတိပဋ္ဌာန်သုတ်တံဒေသနာတော်မှာလာတဲ့အတိုင်းပဲကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိဆိုတဲ့အဲ့ဒီဒေသနာအတိုင်းသွားနေတဲ့အမူအရာလေးကိုစာရီးပြီးတော့သွားမှန်သိနေအောင်တတိနဲ့ကပ်ပြီးရှုခိုင်းတာအဲ့ဒီမှာအချို့အချို့စောရဏတဲ့ပုဂ္ဂိုလ်စောရကတက်တဲ့ပုဂ္ဂိုလ်တွေရှိတယ်ဒီလိုသွားနေလို့ရှုတဲ့အခါသို့မဟုတ်ညာလန်းနဲ့ပင်လန်းနဲ့သို့မဟုတ်ကြွတဲ့လန်းနဲ့ချတဲ့ရှုတဲ့အခါကမ္မထာဖြစ်နိုင်ပါမလား ဒီလိုသွားမှန်းသိယုံလေးနဲ့ကမ္မထံဖြစ်နိုင်ပါမလားတဲ့တာမန်ပုဂ္ဂိုလ်တွေလည်းပဲသွားရင်သွားမှန်းသိနေတာပဲတဲ့ဈေးသွားမယ်ဆိုဈေးသွားမယ်သိတာပဲတဲ့ကျောင်းသွားမယ်သွားဆိုရင်လည်းကျောင်းသွားမှန်းသိတာပဲယုံသွားမယ်ဆိုရင်လည်းယုံသွားမှန်းသိတာပဲတဲ့တာမန်ပုဂ္ဂိုလ်တွေလည်းပဲရှုမှတ်နေစရာမလိုပါဘူးသိနေတာပဲတဲ့အဲ့လိုသွားရင်သွားတယ်လို့ရှုမှတ်နေတာကမ္မထံဖြစ်နိုင်ပါမလားဆိုတဲ့သောရဏာလေးရှိပါတယ် ကာမံသောနာတေင်္ဂလာတယောပိကိစ္ဆန္တာကိစ္ဆံကိစ္ဆမာတိဇာနန္တိတဲ့သောနာတေင်္ဂလာတယောပိခွေးမြေခွေးစားရှိသောအညာဇာတတဝါတို့တော်မှလဲကိစ္ဆန္တာသွားကုန်လတ်သောကိစ္ဆမာတိသွားကုန်သည်ဟူ၍ကာမံဇာနန္တိတိကြသည်ကမှန်လပါပေ၏အဲဒီမှာတက္ကရာဆရာကပြန်ပြီးဖြေရှင်းတာလေဟုတ်ပါတယ်တဲ့ ခွေးမြေခွေးအစရှိတဲ့အညံစားတတဝါတွေတောင်သွားရင်သွားမှန်တိပါတယ်တဲ့အဲဒီလိုခွေးမြေခွေးအစရှိတဲ့အညံစားတတဝါတွေရဲ့အတိမျိုးတရားမရှုမှတ်ဘဲနဲ့သွားတဲ့ပုံကိုယ်ရဲ့အတိမျိုးကိုသိဖို့မြတ်စွာဘုရားဟောကြားတာမဟုတ်ပါဘူးတဲ့ပဏ္ဏသို့တော်လည်းအေတံဤသွားလျင်သွားသည်ဟုတိတိဟုသောမြတ်စွာဘုရားရှင်ဤစကားတော်သည် ဧဝရူပံဇာနနံတန္တယတမန်ယဟန်ရှင်လူတို့နှင့်တကွာခွေမြေခွေစရှိသောအညာဇာတတ္တဝါတို့၏အလေးပေါက်အတိမျိုးကိုရည်ရွယ်၍နဝုတ်တံဟောအပ်သည်ကမဟုတ်ပါပေခွေမြေခွေစရှိတဲ့အညာဇာပုဂ္ဂိုလ်၏အညာဇာတတ္တဝါတွေရဲ့တမန်အတိအလေးပေါက်အတိမျိုးကိုရသော်ဗျာကဆိုလိုတာမဟုတ်ပါဘူး သိရင်သွားရင်သွားမှန်သိရမယ်ဆိုတဲ့အတိမျိုးဟာတဏ္ဍပုဂ္ဂိုလ်ရဲ့အတိမျိုးကိုဆိုလိုတာမဟုတ်ဘူးတဲ့တဏ္ဍပုဂ္ဂိုလ်ရဲ့အတိကသွားရင် သွားမှန်သိတာမှန်တယ်လေသို့တော့ငါသွားတယ်သူသွားတယ်ယောက်ျားသွားတယ်မိန်းမသွားတယ်ဆိုတဲ့အစွဲကြီးနဲ့ဈေးသွားတာပဲသိတယ်ကြောင်းသွားတာလည်းသိတယ်ယုံသွားတာလည်းသိတယ်မှန်တယ်သိမှန်သိတယ်သိတယ်ဆိုတာမှန်တယ်သို့တော်လည်းပဲသူ့ရဲ့အတိက ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အဲ့ဒီအစွဲကြီးနဲ့သွားနေတာဒါကြောင့်မို့အဲ့ဒီလိုတာမန်အတိမျိုးအလေးပေါက်အတိမျိုးကိုမြတ်စွာဘုရားဆိုလိုရင်းမဟုတ်ပါဘူးတဲ့ဧဝရူပင်ကြီးဇာနနာဤလိုအလေးပေါက်အတိတိဓာတုပါလဒိဏပဇဟတိတတ္တဝဟုဆွဲလန်းသောအယူကိုလည်းမပယ်ရချေအဲ့လိုတာမန်သိတဲ့အတိဟာပုဂ္ဂိုလ်တ attva ဆိုတဲ့အစွဲလန်းအဲ့ဒီအယူအဆကိုလည်း तू မပယ်နိုင်ပါဘူးတဲ့ အထတင်ညာနဥက္ခတိတိအသက်ကောင်းငါကောင်းကိုထင်မှချင်းကိုလည်းပဲမခွာမနှုတ်တတ်ချီငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အဲ့ဒီလိုအစွဲကြီးကိုလည်းပဲသူမခွာနိုင်ဘူးမနှုတ်နိုင်ပါဘူးတဲ့တာမန်သိတဲ့အသီးကဒါကြောင့်ကမ္မထာနံဝကမ္မထံတီ၎င်းတတိပဒနာဘာဝနာဝတတိပဒံဘာဝနာတီ၎င်းနာဟောဒီတခုမှမဖြစ်ပါဘူး အဲ့ဒီတာမန်ပုဂ္ဂိုလ်တွေရဲ့အတိခွေးမြေခွေးအစရှိတဲ့အညံစားပုဂ္ဂိုလ်တွေရဲ့အတိအဲ့ဒီအတိမျိုးဟာပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတဲ့အစွဲကြီးကိုလေးပဲမခွာနိုင်မနှုတ်နိုင်တဲ့အတွက်ကြောင့်ကမ္မထံလည်းမမြည်ဘူးတတိပဋ္ဌာန်ဘာဝနာလည်းမမြည်ဘူးတဲ့ဒီတော့ဘုန်းကြီးတို့ယောဂီများရဲ့ရှုမှတ်ပြီးတော့သွားလို့သိတဲ့အတိမျိုးကြတော့ကြည့်ဘာနာစင်းစစ်တော်ကားတဲ့ ဘာနာစင်စစ်တော်ကအိမတဘိက္ခုနောဤယောဂီပုဂ္ဂိုလ်ဤဝါယောဂီယဟန်ဤဇာနနံအတိညာန်တိတတ္ထုပလတ္ထိတတ္ထုပလတ္ထိပရပဇဟတိတတ္တဝဟုဆွဲလန်းသောအယူကိုလည်းပယ်တတ်ပါ၏အာဒတိညာဥက္ခတေတိအသက်ကောင်ငါးကောင်ကိုထင်မှချင်းကိုလည်းပဲခွာနှုတ်တတ်ပါ၏ ကမ္မထာနိစေဝကမ္မထာအစဉ်လည်းဖြစ်ပါပြီတတိပဋ္ဌာနာဘာဝနာသတတိပဋ္ဌာန်ဘာဝနာလည်းမြည်ပါပြီအခုယောဂီတို့ရဲ့ရှုမှတ်ပြီးတော့သွားရင်သွားမှန်သိတဲ့အတိကြတော့တဏ္မာပုဂ္ဂိုလ်ရဲ့အတိနဲ့မတူတော့ဘူးပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတဲ့အစွဲကိုလည်းပဲခွာနိုင်တယ်အသက်ကဝိညာဉ်ကောင်ဆိုတဲ့အဲ့ဒီမှာထင်မှတ်ခြင်းကိုလည်းပဲခွာနိုင်တယ်နှုတ်နိုင်တယ်အခုယောဂီတို့ကြည့်လေရှုမှတ်တယ် သွားတဲ့အခါလေးမှာယောဂီသေးသေးချာချာစူးစိုက်ပြီးတော့ရှုသွားလေညာခြေလှမ်းလိုက်တာနဲ့ညာလှမ်းတယ်ဘယ်ခြေလှမ်းလိုက်တာနဲ့ဘယ်လှမ်းနေရှုမှတ်နေအဲ့တော့ရှုမှတ်ပြီးတော့သွားနေတော့အဲ့ဒီမှာညာခြေပေါ်မှာဘယ်ခြေပေါ်မှာယောဂီရဲ့မှတ်စိတ်ကလေးမြဲသွားအဲ့လိုမှတ်စိတ်ကလေးမြဲသွားတဲ့အခါကာလကြတော့ခြေထောက်ဆိုတဲ့တံမထင်တော့ အဲ့ဒီပုံမှာမှတ်စိတ်ကလေးမြဲပြီးထက်ကထက်ကထက်ကထက်ကညာချီလန်းလန်းနဲ့ညာလန်းနဲ့ဘဲချီလန်းလန်းနဲ့ဘဲလန်းနဲ့တထက်တည်းကြအောင်မှတထက်တည်းကြလာပြီဆိုတဲ့အခါကလည်းကြတော့ဟောညာချီဘဲချီဆိုတာခြေတော့ရဲ့လို့တဒံမထင်တော့အဲ့ဒီမှာတရွေချင်းတရွေချင်းရွေ့ရွေ့ပြီးတော့တွန့်ကန်တောင့်တင်းသွားတဲ့သဘောပဲထင်ရှားတယ်ဘဲချီလန်းလိုက်တဲ့အခါမှာလည်းပဲတရွေချင်းတရွေချင်းရွေ့ရွေ့ပြီးတွန့်ကန်တောင့်တင်းသွားတဲ့သဘောလေးပဲထင်ရှားတယ် အဲဒီလိုတွန်းကန်သွားတဲ့သဘောရွေ့သွားတဲ့သဘောတောင့်တင်းသွားတဲ့သဘောလေးပဲအဲ့ဒါလေးပဲသိနေတယ်ဆိုတော့တွန်းကန်မှု တောင့်တင်းမှုရွေ့မှုလှုပ်မှုဆိုတာကဝါယောဓာတ်ပဲဗတ္တပါလိမ့်မယ်ဝါယောဓာတ်ပဲအဲ့ဒီဝါယောဓာတ်တရားလေးဟာရုပ်တရားလားနာမ်တရားလားရုပ်တရားလေးအဲ့ဒီလိုကိုတွန်းကန်နေတာတောင့်တင်းနေတာရွေ့ရွေ့သွားတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးကဗတ္တရားလဲ နံတရားလေးအဲ့ဒီမှာညာလန်းနေဆိုတဲ့ကံမှလည်းပဲယုံနဲ့နံဘယ်လန်းနေဆိုတဲ့ကံမှလည်းယုံနဲ့နံသောတော်ကစပြီးရှုမှတ်စတုန်းကတော့ညာခြေတော်ကြီးလှမ်းတယ်ဘဲခြေတော်ကြီးလှမ်းတယ်ခြေတော်ဆိုတဲ့ပုံမှန်တရားကြီးထင်တယ်နောက်ရှုမှတ်မှုမြဲပြီးတော့သွားတဲ့အခါကလကြတော့ခြေတော်ဆိုတဲ့တဒံမထင်တော့ဘဲနဲ့ဟောတရွေချင်းတရွေချင်းရွေ့ရွေ့ရွေ့ရွေ့ပြီးတော့တောင့်တင်းသွားတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောဒီသဘောလေးပဲသိနေတာ အဲ့လိုသဘောလေးပဲသိနေပြီဆိုတဲ့အခါကလည်းကြတော့ဟောတကယ်ကိုဒီမှာခြေတော့ဆိုတာငါခြေတော့ဆိုတာလည်းမရှိတော့ဘူးငါဆိုတာလည်းမရှိတော့သွားတာငါသွားတာလည်းမဟုတ်တော့ဘူးငါခြေတော့ကြီးလှမ်းနေတယ်ဆိုတာဟောရှိသေးရဲ့လားငါဆိုတဲ့အစွဲကြီးပြုတ်သွားပြီယုံနံကို မြင်လိုက်တာနဲ့အမှားဒိဋ္ဌိစင်သွားပြီတတန္တရာလုံးကစွဲလာခဲ့တဲ့ငါ तू ယောက်ျားမိန်းမဆိုတဲ့အဲ့ဒီအစွဲရှိသေးရဲ့လားဗျာ မရှိတော့ဘူးသွားနေတဲ့အခါမှာဘာနဲ့ဘာသာတွေ့နေရတယ်ရုပ်နဲ့နာမ်ပဲတွေ့နေရတယ်လှမ်းလိုက်တဲ့အခါကြည့်ရုပ်နဲ့နာမ်ပဲတွေ့နေရတယ်ဟောဒီဝါယောဓာတ်လေးကိုတဘာဝလက္ခဏာလေးကိုကောင်းကောင်းမြင်ပြီဆိုရင်ရုပ်နာမ်မြင်တာဒါကြောင့်မို့ဘုန်းကြီးတနေ့ကပြောခဲ့တယ်လေတဘာဝလက္ခဏာသင်္ခတလက္ခဏာတာမညလက္ခဏာတဘာဝလက္ခဏာဆိုတာတွန်းကန်မှု တောင့်တင်းမှုလှုပ်ရှားမှုရွေ့ရှားမှုပူမှုအေးမှုလေးမှုပော့မှုမာမှုပြော့မှု အဲ့ဒါသဘာဝလေးတွေပဲအဲ့ဒီသဘာဝလေးတွေလက္ခဏာလေးတွေကောင်းကောင်းထင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ယုံနာမြင်တော့တာပဲယုံနဲ့နာကိုအမှန်မြင်ပြီဆိုရင်အမှားဒိဋ္ဌိငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲရှိသေးရလားဗျာလုံးဝကိုမရှိတော့ဘူးအဲ့ဒီမှာတ attva ကောင်ပုဂ္ဂိုလ်ကောင်ဆိုတဲ့အစွဲလည်းမရှိတော့ဘူးငါသူယောက်ျားမိန်းမဆိုတဲ့အစွဲရောရှိသေးရလားဗျာမရှိတော့ဘူးအဲ့လိုမရှိတော့တဲ့အတွက်ကြောင့်တဏ္ဍပုဂ္ဂိုလ်ရဲ့သွားရင်သွားမှန်သိတဲ့အတိနဲ့ တရားရှုမှတ်တဲ့ယောဂီရဲ့အတိနဲ့အတိချင်း တူသေးရလားလုံးဝမတူတော့တာမန်ပုဂ္ဂိုလ်ရဲ့အတိကငါသူယောက်ျားမိန်းမဆိုတဲ့အမှားကြီးနဲ့အစွဲကြီးနဲ့သွားတာဟောယောဂီပုဂ္ဂိုလ်ရဲ့ရှုမှတ်ပြီးသွားတဲ့အသွားကြတော့အတိကြတော့ငါသူယောက်ျားမိန်းမဆိုတဲ့အစွဲကြီးရှိသေးရလားမရှိတော့ဘူးယုံနဲ့နံအမှန်တိပြီးသွားတာဆိုတော့အတိချင်း တူသေးရလားဗျာ ဒါကြောင့်မို့ယောဂီပုဂ္ဂိုလ်ရဲ့အတိဟာကမ္မထံလဲမြည်တယ်တတိပဋ္ဌံဘာဝနာရောမမြည်ပေဘူးလားအေးတတိပဋ္ဌံဘာဝနာလဲမြည်တယ်ဒါကြောင့်မို့တာမန်ပုဂ္ဂိုလ်ရဲ့အတိဆိုတာတာမန်ဆိုတာခွေမြေခွေအစရှိတဲ့တရားတွေတရားမရှိမှတ်တဲ့ပုဂ္ဂိုလ်ဟာလည်းပဲဒီအဆင့်ထဲမှာပဲပါတယ်တရားမရှိမှတ်ဘဲနဲ့သွားရင်သွားတာတိတယ်ငါသွားတာသူသွားတာယောက်ျားမိန်းမပုဂ္ဂိုလ်တ attva သွားတယ်ဆိုတဲ့အတိဟာဒီအဆင့်ထဲမှာပဲရှိတယ်ဒါကြောင့်တရိစ္ဆာန်များတိသွားသောအခါ ငါထိုင်ငါသွားယူမှမိစ္ဆာတာမန်ပုဂ္ဂိုလ်ရဲ့အတိဟာသွားရင်ငါသွားတာထိုင်ရင်လည်းပဲငါထိုင်တာအဲ့ဒီလိုအမှားကြီးနဲ့သွားနေတာအမှားကြီးနဲ့သိနေတာဒါကြောင့်ငါဥစ္စာပဲမှတ်စွဲတင်ညာဒိဋ္ဌိမျိုးအုပ်စိုးအဝိဇ္ဇာသူ့မှာတော့အဝိဇ္ဇာဉာဏ်ကြီးနဲ့သွားနေတာယောဂုပုဂ္ဂိုလ်ရဲ့အတိကြတော့အဲ့ဒီလိုမဟုတ်တော့ယောဂီအများသိသွားသောအခါငါထိုင်ငါသွားယူမှကင်းကွာ ငါဆိုတဲ့အတိရှိသေးရဲ့လားငါဆိုတဲ့အစွဲကြီးရှိသေးရဲ့လားသွားနေတာငါသွားနေတာမဟုတ်တော့ဘသူသွားနေတာလဲယုံ nant သွားနေတာဟောငါတိုင်းငါသွားယူမှကင်းကွာငါဥစ္စာပဲမစွဲသူမှာဝိဇ္ဇာမျိုးအုပ်စိုးသိတင်ညာဟောယောဂီပုဂ္ဂိုလ်ရဲ့အသိဉာဏ်ကြတော့ဝိဇ္ဇာဉာဏ်လေးနဲ့သွားနေတာ။ဘာဉာဏ်လေးနဲ့သွားနေတာလဲ။အေးကဲဒါလေးဆိုဆိုကြည့်ရအောင်။ တာမန်လူများတည်သွားသောခါငါထိုင်ငါသွားယူမှမိစ္ဆာငါဥစ္စာပဲမဆွဲတင်ညာဒိဋ္ဌိမျိုးအုပ်စိုးအဝိဇ္ဇာဒိဋ္ဌိ တာမန်လူများတိသွားသောခါတာမန်လူတွေဆိုတာကတရားမရှုမှတ်တဲ့ပုံကိုယ်တွေကိုပြောတာတာမန်လူများတိသွားသောခါငါထိုင်ငါသွားယူမှမိစ္ဆာတရားမရှိမှတဲ့ပုဂ္ဂိုလ်တွေဟာလည်းသွားမှလည်းသိတာပဲ။ ဒါပေမဲ့လို့သူတို့အတိကြတော့ငါသွားတာငါထိုင်တာငါရက်တာငါစားတာစသည်အဲ့ဒီငါဆိုတဲ့အတိကြီးနဲ့ငါထိုင်ငါသွားယူမှမိစ္ဆာငါဥစ္စာပဲမဆွဲတင်ညာဒိဋ္ဌိမျိုးအုပ်စိုးအဝိဇ္ဇာ ဒီအဲ့ဒီပုဂ္ဂိုလ်ဒီမှာတော့အဝိဇ္ဇာကဖုံးလွှမ်းပြီးထားတော့အမှန်သိနိုင်ရလားဗျာအမှန်မသိနိုင်ဟောယောဂီများကြတော့ဝိဇ္ဇာဉာဏ်လေးနဲ့သိသွားပြီယောဂီအများသိသွားသောခါယောဂီများသွားနေတဲ့အခါမှာသွားအောင်သွားမှန်းသိအောင်ရှုမှတ်ပြီးသွားနေတယ်ညာခြေလမ်းရင်လည်းညာခြေဘဲခြေလမ်းရင်လည်းဘဲခြေကြွရင်လည်းကြွတာလှမ်းရင်လည်းလှမ်းတာချရင်လည်းချတာရှုမှတ်မှုလေးနဲ့သွား အဲ့လိုရှုမှတ်မှုလေးနဲ့သွားနေတဲ့ပုဂ္ဂိုလ်ကြတော့ဒီမှာတည်ပြချင်းတည်ပြချင်းရွေ့လာတဲ့သဘောတွန်းကန်လာတဲ့သဘောတောင့်တင်းလာတဲ့သဘောအဲ့ဒီသဘာဝလေးတွေမသိပေဘူးလားအဲ့ဒီသဘာဝသဘောယုံနံအဲ့ဒီသဘောလေးတွေဟာဓာတ်သဘောလေးတွေပဲဘာသဘောလေးတွေလဲအဲ့ဒီဓာတ်လေးတွေဟာယုတ်တရားတွေဘာတရားတွေလဲအဲသူတို့ကိုရှုကြည့်ပြီးသိနေတဲ့စိတ်ကလေးကနန္တရားလေးပဲအဲ့တော့ဒီမှာသွားတဲ့ခံမှလည်းယုံနံတွဲရက်ကလေးပဲဒါကြောင့်ယောဂီအများသိသွားသောခါယောဂီ ငါထိုင်ငါသွားယူမှာကင်းကွာဟောယောဂီကဒီမှာဉာဏ်နဲ့ရှုရင်းနဲ့ဒီမှာသိနေတယ်တွန်းကန်တောင်တင်းလှုပ်ရှားရွေရှားနေတဲ့သဘောလေးသိနေပြီဆိုတဲ့အခါကျတော့အဲ့ဒီမှာငါဆိုတာရှိသေးရဲ့လားမရှိတော့ဘူးဟိုမှာဝါယောဓာတ်ရုပ်တရားလေးပဲငါမရှိတော့ဘူးငါသွားနေတာလည်းမဟုတ်တော့ဘူးငါထိုင်နေတာလည်းမဟုတ်တော့ဘူးငါရပ်နေတာလည်းမဟုတ်တော့ဘူးငါအိပ်နေတာလည်းမဟုတ်တော့ဘူး ခုမှယုံနာကြီးသွားနေတယ်ယုံနာကြီးထိုင်နေတယ်ယုံနာကြီးအိတ်နေတယ်ဒါကြောင့်မို့ငါထိုင်ငါသွားယူမှကင်းကွာငါဥစ္စာပဲမစွဲသူမှဝိဇာမျိုးအုပ်ဆိုးတိတင်ညာယောဂီအမြတိသွားတော်ခါ ငါထိုင်ငါသွားယူမှကင်းကွာငါဥစ္စာပဲမဆွဲသူမှဝိဇာမျိုးအုပ်စိုးတိတင်ညာဒါယောဂီရဲ့သွားရင်သွားမှန်သိတဲ့အတိကြတော့ဟောဝိဇာဉာဏ်လေးနဲ့အမှန်သိလားအမှားသိလား အမှန်တိုင်သူ့ရဲ့သဘာဝလေးကိုကောင်းကောင်းသိနေတယ်ရွေသဘောတောင့်သဘောတင်းသဘောလှုပ်သဘောအဲ့ဒီလိုသဘောလေးကိုသေးသေးချာချာသိနေတယ်အဲ့ဒီသဘောလေးကရုပ်ပဲသိနေတာလေးကနာမည်ရုပ်နာကိုအမှန်သိလိုက်တာနဲ့တပြိုင်တည်းတည်းငါသူယောက်ျားမိန်းမအဲ့ဒီအစွဲတွေလုံးဝမကင်းမိဘူးလားဗျာဒါကြောင့်ယုံလုံးဝဒီအစွဲတွေငါသူယောက်ျားမိန်းမဆိုတဲ့အမှားဒိဋ္ဌိ ဒါရိတ်ကင်းစင်သွားတဲ့အတွက်ကြောင့်ကမ္မထာနင်းစေဝဒီယောဂီရှုမှတ်ပြီးသွားနေတဲ့အသွားလေးဟာကမ္မထာလည်းမြည်ပါတယ်တဲ့တတိပဋ္ဌာနဘာဝနာစတတိပဋ္ဌာန်ဘာဝနာလည်းမြည်တယ်တတိပဋ္ဌာန်ဘာဝနာလည်းမြည်သွားတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများသွားနေတဲ့အသွားဟာတကယ့်ကိုတတိပဋ္ဌာန်ဘာဝနာရှုမှတ်မှုလေးနဲ့သွားနေတာကမ္မထာလေးနဲ့သွားနေတာအသိဉာဏ်လေးနဲ့သွားနေတာတဏ္ဍပုဂ္ဂိုလ်ရဲ့အသိဉာဏ်မျိုးမဟုတ်ဘူးတကယ့်ကို ညံလေးနဲ့သွားနေဘာနဲ့သွားနေတာညံနဲ့သွားနေတာတချို့ယောဂီပုဂ္ဂိုလ်တွေရောက်စဈဉ္ဉံမတ်ကလည်းမမှတ်တတ်မမှတ်တတ်တဲ့အခါကျတော့တခြားပုဂ္ဂိုလ်ကတော့အမှတ်ကလေးနဲ့သွားတယ်သူကမမှတ်တတ်တော့ဘာနဲ့သွားတယ်ဟန်လေးနဲ့သွားတယ်ဘာလေးနဲ့သွားနေတာဟန်လေးနဲ့သူကသူဟန်လေးနဲ့သွားနေအဲ့ဒီပုဂ္ဂိုလ်များတေချာကြည့်လိုက်သူအမှတ်မပါဘူးဟန်လေးနဲ့သွားတချို့ယောဂီကြတော့မန်လေးနဲ့သွားနေတာ ကိုကကိုတခါမန်လေးနဲ့သွားနေတာခတ်တောင့်တောင့်ထားပြီးတော့ခတ်တင်းတင်းလေးထားပြီးတော့မန်လေးနဲ့သွားတချို့ပုဂ္ဂိုလ်ကြတော့မဟုတ်ဘူးဈဉ္ညာလျှောက်ရင်းနဲ့လက်ကမေးရထောက်ထားသေးတယ်အကြံလေးနဲ့သွားနေဘာလေးနဲ့သွားနေတာလဲအကြံလေးနဲ့သွားနေတာတချို့ယောဂီရတခါလဲသွားရင်းနဲ့အကြံထုတ်အဲတော့အကြံလေးနဲ့သွားနေတာယောဂီပုဂ္ဂိုလ်ဆိုတာဟန်နဲ့လည်းမသွားနဲ့မန်နဲ့လည်းမသွားနဲ့အကြံနဲ့လည်းမသွားနဲ့ ညံနဲ့သွားဘာနဲ့သွားရမလဲဒီညံလေးနဲ့သွားမှတ်ညံလေးနဲ့သွားအဲ့လိုမှတ်ညံလေးနဲ့သွားတဲ့အခါကျတော့မှဘုန်းကြီးတို့ယောဂီပုဂ္ဂိုလ်များဒီသွားနေတဲ့အခါကလည်းမှသူ့ရဲ့သဘောတဘာဝအမှန်လေးကိုတည်တည်ချာချာညံနဲ့သိလာလိမ့်မယ်ဘုန်းကြီးတို့ယောဂီများအဲ့ဒီမှာဓဂတဆရာကဒီမှာမေကွန်လေးတွေမေးထားတယ်ဣဒေညီကောကိစ္စတိကတ္တဂမနကိင်္ကာရဏကိစ္စတိဧဝံ ။သမ္ပဇာနေနတန္တာယဝုဒ္ဒံဣရိညိဤသွားလျင်သွားသည်ဟုတိတိဟူသောဤစကားတော်သည်ကောဂေစတိဘေသူသွားသည်နိကတ္တဂမနံဘေသူဤသွားမှုနိကိင်္ဂရဏံကိင်္ဂရဏဂေစတိဘေအကြောင်းကြောင့်သွားသည်နိဒီမှာမိကုံးလေးသုံးခုဘေသူသွားသည်နိဘေသူဤသွားမှုနိ ဘယ်အကြောင်းကြောင့်သွားသနည်းတဲ့ဣတိဤသို့မေကွန်၃ချက်အရာအဖြင့်ဧဝံတံပဇဏတန္တာယဤလိုမှန်စွာအပြားအဖြင့်တည်ခြင်းကိုရည်ရွယ်၍ဟုတ်တံဟောအပ်သောစကားပေတိဌာနာတိတုယချင်းစသောဣရိယာပုဒ္ဓ၌လဲဧတေဝနေယောဤနိဗ္ဗန္တိအဲ့ဒီမှာသွားတဲ့အမူအရာတိုင်းပဲရက်တဲ့ခံမှလည်းဒီတိုင်းပဲတဲ့ရက်တဲ့အခါ ထိုင်တဲ့အခါလျောင်းတဲ့အခါအကုန်လုံးဣရိယာပုတိုင်းဣရိယာပုတိုင်းဒီလိုပဲအမေး၃ခွန်း၄နဲ့ပဲတတဒုမေကွန်၃ပါးတို့အတွင်ကောကိစ္စတိဘယ်သူသွားတယ်လဲဟုသောမေကွန်၌ကောစီတတ္တဝါပုဂ္ဂလောဝါကောစီတတ္တဝါပုဂ္ဂလောဝါတတ္တဝါပုဂ္ဂိုလ်တစုံတယောက်မြနကိစ္စတိသွားသည်မဟုတ်ပေဘယ်သူသွားတယ်လဲဆိုတဲ့မေကွန်ကိုဖြေလိုက်တာကကောစီတတ္တဝါပုဂ္ဂလောဝါတဲ့ ပုဂ္ဂိုလ်တ attva တစုံတယောက်မြတ်နဂစတိသွားမှုသွားတာမဟုတ်ဘူးတဲ့ကတ္တဂမနန္တိဘယ်သူဤသွားမှုလဲဟူသောမေခွန်း၌ကတ္တစီတတောဝပုဂ္ဂလတတောဝပုဂ္ဂလတဝတတဝပုဂ္ဂိုလ်တစုံတယောက်မြတ်နဂမနံသွားမှုမဟုတ်ပေဘယ်သူဤသွားမှုလဲဆိုတဲ့နေရာမှာလည်းပဲပုဂ္ဂိုလ်တ attva တစုံတယောက်ရဲ့သွားမှုမှာမဟုတ်ဘူးတဲ့နံပါတ်3မိကွန်ဂိင်္ဂါရဏဂစ္စတိ ဘယ်အကြောင်းကြောင့်သွားတယ်လဲဟူသောမေကွန်း၌အဲ့ဒီမေကွန်းရဲ့အဖြေကြတော့ဟောစေတာကိရိယာဝါယောဓာတုဝိဘာရိနာစိတ်ကပြုတ်အပ်သောတောင့်တင်းလှုပ်ရှားမှုဤပြန့်နှံလှုပ်ရှားသွားခြင်းတော့ရုပ်ကြီးကဘာဖြစ်လဲသွားတယ်အဲ့ဒီမှာရှင်းအောင်လေးပြန်ပြီးပြတာတယ်တတမထိုကြောင့်နဲ့ဧတာဤသွားလျင်သွားလျင်သွားသည်ဟုရှုမှတ်သောဤယောဂီသည်ဧဝံပဇာနာတိဤသို့အပြန်အဖြင့်သိပေ၏ ကိစ္ဆာမိတိစိတ်တံသွားမြည်ဟုကြံသောစိတ်သည်ဥပ္ပစ္စတိရှေးဥစွာဖြစ်ပေါ်လာ၏သွားမယ်ဆိုရင်စိတ်ကပထမဦးဆုံးဖြစ်လာတယ်သွားမယ်ဘုန်းကြီးတို့ထိုင်ရနေပြီးတော့ထားတော့မယ်ဆိုရင်ထားခြင်းစိတ်ကလေးကပထမစပြီးတော့မဖြစ်ဘူးလားအဲ့ဒီလိုပဲသွားတော့မယ်ဆိုရင်လည်းသွားခြင်းစိတ်ကလေးကပထမစဖြစ်တယ်ကိစ္ဆာမိတိစိတ်တံသွားမြည်ဟုကြံသောစိတ်သည်ဥပ္ပစ္စတိရှေးဥစွာဖြစ်ပေါ်လေ၏တန်ထိုစိတ်က ဝါယဇနေတိတောင့်တင်းလှုပ်ရှားမှုကို ဖြစ်ပေါ်စေ၏အဲဒီမှာစိတ်ကသွားကျင်လာတဲ့ခါကျတော့ခန္ဓာကိုယ်ရဲ့ရှိတဲ့ဝါယောဓာတ်တွေကတွန်းကန်တောင့်တင်းမှုတွေမဖြစ်လာဘူးလားခန္ဓာကိုယ်ကြီးတခါလေလေများထိုးသွင်းလိုက်သလိုပဲတောင့်တင်းလာတန်ထိုစိတ်ကဝါယဇနေတိတောင့်တင်းလှုပ်ရှားမှုကို ဖြစ်ပေါ်စေ၏ဝါယောအဲ့ဒီတောင့်တင်းလှုပ်ရှားမှုက ဝိညာတိန်ကာယဝိညာဟုခေါ်သောတွန်းကံမှုတတ္တိထုကိုဇနေတိဖြစ်ပေါ်စေ၏အဲ့ဒီတွန်းကံမှုတောင့်တင်းလှုပ်ရှားမှုတွေကဟောဒီခန္ဓာကိုယ်ကြီးကိုတွန်းကံမှုတတ္တိထုတွေဖြစ်လာတယ်တဲ့ဝိညာတိန်ကာယဝိညာဟုခေါ်သောတွန်းကံမှုတတ္တိထုကိုဇနေတိဖြစ်ပေါ်စေ၏စေတကရိယာဝါယောဓာတုဝိဖာရိဏစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှု၏ပြန့်နှံလှုပ်ရှားခြင်းကြောင့် တကလတာကာယတာတကိုလုံးဤပူရာတော်အဘိနိယာတော် ရှေ့ဘက်သို့တဲ့တဲ့ဆောင်သွားခြင်းကိုဂမနန္တီသွားခြင်းဟု၍ဟောစတိကောင်းစွာမသွေးခေါ်ဆိုအပ်ပါ၏တတိယောဂီပုဂ္ဂိုလ်များဟာသွားမယ်ဆိုရင်တခါလေခန္ဓာကိုယ်ဟာစိတ်ကသွားခြင်းစိတ်လေးကပထမဖြစ်တယ် အဲ့လိုသွားခြင်းစိတ်ကလေးဖြစ်ပြီးတော့ဒီစိတ်ကနေပြီးတော့တွန်းကန်တောင့်တင်းမှုတတ္တိထူတွေဖြစ်လာတယ်ခန္ဓာကိုယ်မှာဝါယောဓာတ်တွေကတွန်းကန်မှုတတ္တိထူတွေဖြစ်ပြီးတော့ဟောပုရတော်အပိနိဟာတော့ရှေ့ဘက်ကိုတဲ့တဲ့ဆောင်းသွားအဲ့လိုရှေ့ဘက်ကိုတဲ့တဲ့ဆောင်းသွားခြင်းကိုဂမနန္တိဥစ္စတိသွားခြင်းလို့ခေါ်တယ်တဲ့အဲ့တော့သွားတဲ့အခါမှာစိတ်ကသွားခြင်းလို့ဘယ်သူသွားတာလဲ နေစိတ်ကသွားခြင်းလို့ဟောဒီခန္ဓာကိုယ်ရုပ်ကြီးကသွားနေတာစိတ်ကသွားခြင်းလို့ရုပ်ကြီးကသွားနေတာဘုန်းကြီးတို့ယောဂီများရုပ်ကြီးကသူ့တက်တက်တော့သွားလို့ရရလားရုပ်ကြီးကသူ့တက်တက်တော့ဖြင့်ဘယ်လိုမှသွားလို့မရဘူးဘုန်းကြီးတို့ယောဂီများစိတ်ကသွားခြင်းလို့ဒါကြောင့်မို့သွားလို့ရက်လို့ထိုင်နေလို့အိတ်လို့စိတ်ဟုတည်တယ်သွားခြင်းတာလဲစိတ်ရက်ခြင်းတာလဲစိတ်ကထိုင်ခြင်းတာလဲ အိတ်ချင်တာလေကြည့်ပါလားစကားပြောနေရင်ကနေပြီးတော့อืมအိတ်ချင်ပြီကွာသွားတော့မယ်ဟုတ်တယ်မဟုတ်လားအိတ်ချင်ပြီဆိုတာစိတ်ကဖြစ်နေတာအဲ့ဒါစိတ်ကဖြစ်တာရက်ချင်တယ်ဆိုတာလည်းစိတ်ကပဲသွားချင်တယ်ဆိုတာလည်းစိတ်ကပဲထိုင်ချင်တယ်ဆိုတာလည်းစိတ်ကပဲအဲ့လိုစိတ်ကဖြစ်တာတဲ့အခါကျတော့ဟောစိတ်တစဝါယောဓာတ်တွေဒီကိုယ်လုံးကိုဘာဖြစ်သွားလဲပြန့်နှံ့သွားတယ်အဲ့လိုပြန့်နှံ့သွားတဲ့အခါကျတော့ဝါယောဓာတ်တွေပြည့်လာတဲ့အခါကလည်းကြတော့အဲ့ဒီမှာတွန်းဆောင်မှုတတ္တိအထုတွေမဖြစ်ပေဘူးလားဗျာ အဲ့ဒီကံမှာရှေ့ဘက်ကိုဆောင်းဆောင်းသွားနေတာကိုပစ္စမီတိသွားတယ်လို့မခေါ်ရဘူးလားကဲအဲ့ဒါလေးဆိုကြည့်လိုက်သွားလို့ရက်လို့ထိုင်နေလို့အိတ်လို့စိတ်ဟုသည်သွားလို့ရက်လို့ထိုင်နေလို့ စိတ်လိုစိတ်ဟုသည်စိတ်လိုစိတ်ဟုသည်ဆိုကြည်ပါစိတ်ကြောင့်ဖြစ်သောစိတ်ကြောင့်ဖြစ်သောဓဝါယောဓဝါယောနှံနှောကိုဝေပြီဓဝါယော စိတ်ကြောင့်ဖြစ်သောစိတ်ကြောင့်ဖြစ်သောဓဝါယောဓဝါယောနှံနှောကိုဝေပြီနှံနှောကိုဝေပြီသုစိတ်ကြောင့်ဖြစ်သောဓဝါယောနှံနှောကိုဝေပြီစိတ်ကြောင့်ဖြစ်သောဓဝါယောနှံနှောကိုဝေပြီဝါယောပြည့်သော ရုပ်တိပေါ်ရုပ်တော်သွားပြီသုဝါယောပြည့်တော်ရုပ်တိပေါ်ရုပ်တော်သွားပြီဝါယောပြည့်တော် ဝါယောဓာတ်တွေတွန်းကန်မှုပြည့်လာတဲ့အခါကျတော့ရှေ့ကိုတရွေ့ချင်းတရွေ့ချင်းတွန်းဆောင်ပြီးသွားနေတဲ့အမူအရာမဖြစ်ပေဘူးလားအဲ့ဒါသွားနေတာရုပ်ကြီးဘာကြီးသွားနေတာလဲပုဂ္ဂိုလ်သွားတာသူသွားတာယောက်ျားသွားတာငါသွားတာဟုတ်ရဲ့လားမဟုတ်ဘူးဘ누구သွားနေတာလဲရုပ်ကြီးသွားနေတာဘသူကသွားခြင်းလို့လဲစိတ်နဲ့ကသွားခြင်းလို့ဒါကြောင့်မို့ပုဂ္ဂိုလ်မသွားငါမသွား ရုပ်သွားဉာဏ်ဖြစ်သည်ပုဂ္ဂိုလ်မသွားငါမသွားရုပ်သွားဉာဏ်ဖြစ်သည် ကဲဒီတော့သွားနေတဲ့အခါကလာသိချကြည့်သွားနေတာငါသွားနေတာလားသူသွားနေတာလားရုပ်ကြီးသွားနေတာလားရုပ်ကြီးသွားနေတာဘသူကသွားခြင်းတာလဲစိတ်ဆိုတဲ့နံတရားလေးကသွားခြင်းလို့ရုပ်ကြီးသွားနေတာငါသွားခြင်းတာလည်းမဟုတ်ဘူးစိတ်ကသွားခြင်းတာငါသွားခြင်းတာလားစိတ်ကသွားခြင်းတာလားစိတ်ကသွားခြင်းတာသွားနေတာငါလားရုပ်ကြီးလားဒါကြောင့်ဒီမှာကိစ္ဆာမိတိစိတ်တာသွားမိဟုကြံသောစိတ်သည်ဥပ္ပစ္စတိရှေးဥစွာဖြစ်ပေါ်တယ်ယောဂီတို့တေချာကိုယ့်ဟာကိုယ်သတိထားကြည့် ဒီတိုင်းထသွားတာလားသွားခြင်းနဲ့စိတ်ကြောင့်သွားတာလားနေသွားခြင်းနဲ့စိတ်ကြောင့်ဒီမှာယုတ်ကြည်သွားသွားမှုဖြစ်တာတန်ထိုစိတ်ကဝါယံဇနိတိတောင့်တင်းမှုတောင့်တင်းလှုပ်ရှားမှုကိုဖြစ်ပေါ်စေ၏ဝါယောအဲ့ဒီတောင့်တင်းလှုပ်ရှားမှုကဝိညာဉ်တည်းကာယဝိညာဉ်လို့ခေါ်တဲ့ဟောဒီခန္ဓာကိုယ်ကြီးတွန်းကန်မှုတတ္တိထုကိုဇနိတိဖြစ်စေ၏ဒီခန္ဓာကိုယ်ကြီးတပြေးချင်းတပြေးချင်းရှိကိုတွန်းကန်မှုတွေဖြစ်တာဒါကြောင့်စိတ်တကရိယာဝါယောဓာတုဝိဖာရိနသွားတယ်ဆိုတာဟာတဲ့စိတ်ကပြုတ်လို့ အဲစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှုဤပြန့်နှံ့လှုပ်ရှားခြင်းကြောင့်ပုရတော်အဘိနိဟာရောတက္ကလတကာယတာဟောဒီတကိုယ်လုံးဤပုရတော်အဘိနိဟာရောရှေ့ဘက်သို့တဲ့တဲ့ဆောင်းသွားခြင်းကိုဂမနန္တိဝစတိသွားသည်ဟူ၍ခေါ်ဆိုအပ်ပါတယ်တဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများတေချာသွားတဲ့အခါမျိုးလေးမှာတေချာတတိဆိုင်တေချာလေးတွေမှာတတိဆိုင်ပထမဦးဆုံးသွားခြင်းတဲ့စိတ်ကလေးဖြစ်တယ်သွားခြင်းတဲ့စိတ်ကလေးကြောင့်သွားရုပ်ကလေးဖြစ်လာတယ် သွားခြင်းတဲ့စိတ်ကနာသွားနေတာလေးကယုတ်အဲ့ဒီမှာသူငါယောက်ျားမိန်းမဆိုတာဟုတ်သေးရဲ့လားသွားနေတာဟာသူသွားနေတာလားယောက်ျားသွားနေတာလားမိန်းမသွားနေတာလားငါသွားနေတာလားရုပ်ကြီးသွားနေတာဘသူကသွားခြင်းနေတာလဲငါကသွားခြင်းတာမဟုတ်ဘူးနော်စိတ်ကသွားခြင်းနေတာဒါကြောင့်မို့သွားခြင်းတာကနံသွားတဲ့ဟာကရုပ်သူရောငါရောဟုတ်ရဲ့လား မဟုတ်ဘူးသူမဟုတ်ငါမဟုတ်သွားတာဘယ်သူနဲ့ဘယ်သူလဲနာနဲ့ယုတ်နာယုတ်နှစ်သိန်းအမြင်ရှင်သွားရင်အလုတ်လို့ဟောဒီသွားရင်ဝိပဿနာအလုတ်လေးလုတ်သွားရှုမှတ်ပြီးတော့သွားရင်အဲ့ဒီနာနဲ့ယုတ်ကိုပိုင်းခြားပြီးတော့မသိနိုင်မေဘူးလားဗျာကဲဒါလေးဆိုကြည့်လိုက်သွားခြင်းဒါကနံသွားတယ်ဟံကယုတ် သူမဟုတ်ငါမဟုတ်သွားရာနန်နဲ့ယုံနန်ယုံနှစ်သိမ့်အမြင်ရှင်းသွားရင်အလုတ်လုံးသွားခြင်းဒါကနံသွားတယ်ဟန်ကယုံသွား သူမဟုတ်ငါမဟုတ်သူမဟုတ်ငါမဟုတ်သွားတာနံနဲ့ယုံသွားတာနံနဲ့ယုံနံယုံနှစ်သိင်းအမြင်ရှင်းနံယုံနှစ်သိင်းအမြင်ရှင်းသွားရင် အလုတ်လုံးသွားရင်အလုတ်လုံးဘာလုတ်လုံးမှာလဲဝိပဿနာအလုတ်လုံးသွားလေဝိပဿနာအလုတ်လုံးသွားဒီအတိုင်းပဂရိမသွားနဲ့တာမန်သွားနဲ့မသွားနဲ့ဝိပဿနာ ရှုမှတ်မှုလေးနဲ့သွားအလုတ်လုတ်ပြီးတော့သွားအဲ့လိုသွားတဲ့အခါမှာဟောနာနဲ့ရုပ်ကိုဝဲချပြီးတော့မသိဘူးလားတတန္တရာလုံးကစွဲလာတဲ့ငါသူယောက်ျားမိန်းမဆိုတဲ့အစွဲဒိဋ္ဌိကြီးမပြုတ်ဘူးလားဈဉ္ညာသွားရင်းနဲ့ပြုတ်သွားတာဘာလို့ရင်းနဲ့ပြုတ်သွားတာဒါကြောင့်တရားရှုမှတ်တာထိုင်ပြီးတော့ကမ္မထာလေးနဲ့မှဒိဋ္ဌိပြုတ်တာမဟုတ်ပါဘူးဈဉ္ညာအမှတ်ကလေးနဲ့လေဒိဋ္ဌိမပြုတ်ဘူးလားအမလီအမှားဒိဋ္ဌိကြီးပြုတ်သွားတာတလန်းနဲ့နဲ့ပြုတ်တယ်ဗျာ ဘယ်နှလန်းနဲ့ပြုတ်နိုင်လဲတလန်းလေးနဲ့ကိုပြုတ်သွားနိုင်တယ်အမှားဒိဋ္ဌိတခါနဲ့ဆင်သွားနိုင်တယ်ဒါကြောင့်မို့တည်တည်ချာချာရှုမှတ်တဲ့အခါမှာဈဉ္ညာသွားတာလေးများတာမန်ကတို့သွားတဲ့အညောင်းပြေလေးမျိုးသဘောမထားလိုက်နဲ့တမာရီဖြစ်အောင်ရှုမှတ်မှုလေးနဲ့သွားဘာနဲ့သွားရမလဲသောတော်ကပြောတဲ့အတိုင်းဟန်လေးနဲ့မသွားနဲ့မန်လေးနဲ့မသွားနဲ့အကြံလေးနဲ့မသွားနဲ့ဘာနဲ့သွားရမလဲအေးညံလေးနဲ့သွားမှန်ညံလေးနဲ့သွားယောဂီပုဂ္ဂိုလ်များ အဲ့လိုသွားလိုက်လို့ရှိရင်အဲ့ဒီနာနဲ့ရုပ်ကိုပိုင်းခြားပြီးတော့မသိနိုင်ပေဘူးလားဒီပိုင်းခြားပြီးတော့ကိုသိသွားတယ်အဲ့လိုသိသွားပြီဆိုရင်မိမိရဲ့သွားရင်သိတဲ့အသည့်ဟာရှုမှတ်ပြီးတော့သွားတဲ့အသွားဟာကမ္မထံရောမမြည်ပေဘူးလားတတိပဒံဘာဝနာရောမဖြစ်ပေဘူးလားဗျာတတိပဒံဘာဝနာလေးဖြစ်သွားတယ်ဒါရင်လားဘုန်းကြီးတို့ယောဂီများဆိုတော့ဒီမှာဈဉ္ဉံရှုမှတ်ပြီးတော့ဘုန်းကြီးတို့သွားနေတဲ့ပုဂ္ဂိုလ်များ ဈဉ္ညာအမှတ်ကလေးမှတ်ပြီးတော့သွားနေတဲ့ပုံကူများအကျိုး၅မျိုးလဲရတယ်အကျိုးဘယ်နှမျိုးရတယ်အခုဈဉ္ညာလျှောက်တဲ့အခါကလန့်မှာယောဂီပုဂ္ဂိုလ်များကတချို့ပုဂ္ဂိုလ်များကလမ်းလျှောက်တယ်လို့အညောင်းပြေတခါတည်းအညောင်းပြေလက်ရောခြေရောဘာမှမမပါပဲနဲ့ပါပြန်တော့လည်းပဲဘယ်ညာဘယ်ညာနဲ့ဒါစစ်သားတွေမပင်ညာရိုက်တာအဲ့ဒါမျိုးသွားမလို့အောင်အဲ့လိုမလို့အောင် အဲ့ဒီမှာတေးတေးချာချာတတိကံပြီးတော့ဘယ်ခြေလမ်းရဲ့ဘယ်လမ်းမှုရဲ့အစအဆုံးကိုတေးချာသိသွားညာခြေလမ်းရဲ့ညာလမ်းမှုလေးရဲ့အစအဆုံးလေးကိုတေးတေးချာချာသိအောင်အဲ့လိုတေးချာသိအောင်တတိကပြီးရှုရတယ်အဲ့လိုတတိကပြီးရှုသွားမှဇင်းညာတတိမပါဘဲနဲ့ဟိုငေးဒီငေးဟိုတွေးဒီတွေးနဲ့သွားရင်ဇင်းညာဟုတ်ပါမလားရှောက်သွားနေတာဘာလုပ်နေတာလဲရှောက်သွားနေတာဘုန်းကြီးတို့ဒီမှာရိတ်တာရောက်စယောဂီပုဂ္ဂိုလ်လေးတွေဇင်းညာလျှောက်တဲ့ ဟိုဘက်မှာနှစ်ယောက်တွဲလေးတယောက်နဲ့တယောက်စကားလေးပြောသွားအဲ့ဒါဈဉ္ညာလားလျှောက်သွားနေတာလျှောက်သွားနေတာဒီဘက်ဈဉ္ညာအောင်မှလျှောက်ရတာနှစ်ခေါက်လောက်ကြာတော့ဟိုမှာပြင့်သွားဟိုဘက်သွားကြအောင်ဆိုဟိုဘက်သွားပြန်ပြီစိတ်ကသွားခြင်းရလျှောက်သွားနေတာဘာလို့ခြင်းရလျှောက်သွားတယ်အေးစိတ်သွားခြင်းရလျှောက်သွားနေတာဟာဈဉ္ညာမဟုတ်ဘူးဈဉ္ညာရှုမှတ်တယ်ဆိုတာကစိတ်ကိုထိန်းတာဈဉ္ညာရှုမှတ်တယ်ဆိုတာဘာကိုထိန်းတာလဲစောစောကစိတ်ကိုထိန်းတာလားလွတ်ထားတာလား လွတ်ထားတာစိတ်သွားခြင်းရလျှောက်သွားနေတာရှေ့ဘက်သွားလိုက်နောက်ဘက်သွားလိုက်တောင်ဘက်သွားလိုက်မြောက်ဘက်သွားလိုက်ဒါယောဂီပုဂ္ဂိုလ်ဈဉ္ညာမဟုတ်ဘူးဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ဟာတဏှာတလန်းတဖြောင်တဏှာတလန်းတဖြောင်လေးကိုခောက်တုံခောက်ပြန်အမှတ်တတိလေးနဲ့ရှောက်နေတာကိုဈဉ္ညာလို့ခေါ်တယ်ဘုန်းကြီးတို့ရှေးရှေးဒီယဟန္တာနဲ့ပုဂ္ဂိုလ်တို့များဆိုတဲ့မထေရကြီးတွေအဲ့ဒီစာအုပ်ထဲမှာကြည့်လိုက်အဲ့ဒီပုဂ္ဂိုလ်ရဲ့ဈဉ္ညာဟာနှစ်လန်းသုံးလန်းမရှိဘူးတလန်းပဲရှိတယ် အတောင်60များရှိတဲ့လမ်းဈဉ္ညာလမ်းလေးတစ်လမ်းပဲဈဉ္ညာလျှောက်တော့မယ်ဆိုရင်ဘယ်လမ်းမှမသွားမသွားတော့အဲ့ဒီပုံမှာပဲလျှောက်တယ်တစ်လမ်းနဲ့ပဲဒီပုံမှာပဲဈဉ္ညာဆုံးပြီဆိုရင်ဆုံးတဲ့နေရာမှာရက်တယ်ရက်ပြီးလှည့်တယ်လှည့်ပြီးတကွယ်ဈဉ္ညာပြန်လှည့်တယ်ပြန်လျှောက်တယ်အဲ့ဒီလမ်းပေါ်မှာခောက်တုံခောက်ပြန်တဏှာကြီးဆိုရင်တဏှာကြီးအပြည့်လျှောက်တယ်နှစ်နာရီဆိုရင်နှစ်နာရီအပြည့်လျှောက်တယ်အဲ့ဒီပုံမှာပဲအမှတ်တတိလေးနဲ့လျှောက်တာကိုဈဉ္ညာခေါ်တယ်ဒါကြောင့်မို့အဲ့ဒီလိုဈဉ္ညာလျှောက်နေတဲ့ပုဂ္ဂိုလ်များမှာရနိုင်တဲ့အကျိုးဘယ်နှမျိုးတယ်လဲ အတ္တာနဲ့ခမောဟောတိတဲ့ဘုန်းကြီးတို့အင်္ဂုတ်ထုမှာခရီးရှည်သွားနိုင်ခြင်းဆိုတဲ့အကျိုးရတယ်စဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ဟာခရီးတိုးသွားနိုင်တာလားရှည်သွားနိုင်တာခရီးရှည်သွားနိုင်ခြင်းဆိုတဲ့အကျိုးရတဲ့နမနှစ်ကပဒံနဲ့ခမောဟောတိကြန့်ခိုင်ခြင်းကိုရောစိတ်ရောကြန့်ခိုင်မှုတွေအာကောင်းလာတယ်တဲ့ကြန့်ခိုင်မှု အာကောင်းလာတယ်တဲ့ကိုစိတ်နှစ်ပါး ကိုလည်းကြံ့ခိုင်လာတယ်စိတ်ရောကြံ့ခိုင်လာတယ်တဲ့စဉ္ညာလျှောက်ခြင်းကြောင့်ပဒနဲ့ခမောဟောတိနောက်နံပါတ်3အပ္ပပါတော်ဟောတိအပ္ပပါတော်ဟောတိတဲ့အနာယောဂကင်းတယ်တဲ့စဉ္ညာလျှောက်တဲ့အခါမှာယောဂဝေဒနာတွေဘာဖြစ်သွားလဲကင်းတယ်ဒါကြောင့်စဉ္ညာများများရှောက်နိုင်တဲ့ပုဂ္ဂိုလ်ဟာအသက်တိုးသလားအသက်ရှည်သလား ကဲအသက်ရှည်ရာရှည်ချောင်းလမ်းချောင်းတွေလမ်းကောင်းတွေပေးနေတဲ့ပုံကိုယ်တိုင်းပုံကိုယ်တိုင်းတရားကြည့်ဈဉ်ညံလျှောက်ဖို့အမြဲတမ်းပါတယ်သူကဒါကြောင့်မို့ဈဉ်ညံလျှောက်ခြင်းဟာအနာယောဂါလေးကင်းစင်နေတဲ့နောက်နံပါတ်၄အတိတံပိတံခာယိတံတာယိတံတမ္မာပရိနာမံကိစ္စတိမိမိစားထားတဲ့အစာဟူသမျှအာလုံးဈဉ္ညာလျှောက်ခြင်းအပြင်ကြည်ကျက်တယ်တဲ့ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ဟာအစာတွေဘာဖြစ်သွားလဲ ရှင်းချက်သွားတယ်ဒီအစာမကြေလို့ယောဂါတွေများတာအထိုင်တွေများတော့အစာမကြေတော့စားတာတဲ့အစာတွေကဒီတိုင်းမှာလုံခဲအဲလိုမကြေတော့တဲ့အတွက်ကြောင့်မို့ယောဂါတွေများဘုန်းကြီးတို့ကိုလက်စရောတွေများတယ်များတယ်ဆိုတာငြိမ့်နေလို့လားလှုပ်ရှားနေလို့လားငြိမ့်နေလို့အထိုင်များတဲ့ပုံကိုယ်ကြီးကိုလက်စရောတွေများအဲဒီကိုလက်စရောတွေများပြီဆိုတော့ယောဂါတွေကပိုပြီးတော့မများဘူးလားဟိုယောဂါတွေဝင်ဒီယောဂါတွေဝင်အကုန်လုံးယောဂါတွေစုံလာတာပဲ ဒါကြောင့်မို့စားထားတဲ့အစာတွေကြည်ကျက်သွားစေခြင်းရင် ထိုင်နေရမှာလားဈဉ္ဉံလျှောက်ရမှာအေးဈဉ္ဉံကိုလျှောက်ခြင်းအပြင်အဲ့ဒီပုဂ္ဂိုလ်ကစားထားတဲ့အစာတွေလည်းကြည်ကျက်တယ်တဲ့စင်ကမာတိကတောတမာတိစိရထိတိကောဟောတိတဲ့အဲ့ဒီဈဉ္ဉံရှုမှတ်နေခြင်းဟာမိမိရရှိထားတဲ့တမာတိမပြည့်စည်ဘူးတဲ့မရသေးတဲ့တမာတိတွေလည်းထပ်ဆင့်ပြီးတော့ရလာတယ်တဲ့တမာတိတွေတိုးတက်ပြီးတော့မရနိုင်ဘူးလား ကိုရထားတဲ့တမာရီရောပြတ်နိုင်ရင်လားမပြတ်နိုင်တော့ဘူးဒါကြောင့်မို့ဒီအကျိုး၅မျိုးဟာဈဉ္ညာလျှောက်ရင်ရနိုင်တယ်ဈဉ္ညာလျှောက်ခြင်းအပြင်အကျိုးဘယ်နှမျိုးရတယ်၅မျိုးရတယ်ခရီးသွားနိုင်ကြန့်ခိုင်အားအင်ကင်းစင်ယောဂအစာကြည်ကျက်မပြတ်တမာတိ၅ပါးရှိသွားသည့်ဈဉ္ညာအကျိုးတည်းတဲ့ဒါကြောင့်ကဲဒါလေးမှတ်တမ်းလေးတင်လိုက်အောင်နော် ခยีသွားနိုင်ကြန့်ခိုင်အာအင်ကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားတိစဉ်ကြံအကျိုးတည် ခရီးသွားနိုင်ကြန့်ခိုင်အားအင်းကင်းစင်ယောဂအစာကြည်ကျက်မပြည့်သမာဓိငါးပါးရှိသွားသိစဉ်ကြံအကျိုးတည်း ကဲဆိုကြည့်လိုက်ပါဗျာခရီးသွားနိုင်ကြန့်ခိုင်အာအင်းကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားသည်စင်ကြံအကျိုးဒီခရီးသွားနိုင်ကြန့်ခိုင်အာအင်း ကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားသိစဉ်ကြံအကျိုးဒီဒါယောဂီပုဂ္ဂိုလ်များစဉ်ကြံရှုမှတ်နေခြင်းအပြင်အကျိုး၅မျိုးရသည်ဘယ်နှမျိုးလဲအကျိုး၅မျိုးရတယ်အဲ့တော့ဒီအကျိုး၅မျိုးလောက်တင်လားဆိုတော့တမာတိရပြီဆိုရင် စိတ်တည်ငြိမ်မှုတမာတိရလာတဲ့ပုဂ္ဂိုလ်ဟာဟိုဘက်ကဉာဏ်နေရင့်ကျက်ပြည့်ဉာဏ်နေအားကောင်းလာတဲ့အခါကလည်းတမာတိတွေအားကောင်းလာတဲ့အခါကလည်းကြတော့ဟောဝိပဿနာဉာဏ်တွေကထက်လာမလားတုံးသွားမလားစိတ်တည်ငြိမ်မှုတမာတိအားကောင်းလာပြီဆိုရင်စောစောကပြောတဲ့တဘာဝလက္ခဏာလေးတွေရှုမှတ်တိုင်းရှုမှတ်တိုင်းကိုရှင်းရှင်းလင်းလင်းတွေ့လာလိမ့်မယ်ဈဉ္ဉံသွားတဲ့အခါမှာညာခြေလှမ်းလိုက်တဲ့အခါမျိုးလေးမှာဆိုရင်လည်းပဲ စိုးသောပိုင်းကတော့ခြေတော်ကြီးရလို့ပုံမှန်တဏ္ဍာကြီးထင်းနေတယ်။နောက်ကြတော့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီတဏ္ဍာပြောက်ပြီးတော့တရွေချင်းတရွေချင်းတောင့်တင်းသွားတဲ့သဘောလေးပဲတွေ့ရတယ်။ဘယ်ချိန်လမ်းလိုက်တဲ့အခါမှလည်းပဲဒီလိုပဲခြေတော်ရလို့ပုံမှန်တဏ္ဍာမထင်တော့ဘူး။တရွေချင်းတရွေချင်းရွေ့ရွေ့ပြီးတော့တောင့်တင်းသွားတဲ့သဘောတွန်းကန်သွားတဲ့သဘောဒီသဘောလေးကြီးတွေ့သွားလိမ့်မယ်။အဲ့ဒီသဘောလေးတွေတွေ့သွားပြီဆိုရင်အမှန်သီလားအမှားသီလား အမှန်သည်သိသွားပြီအမှန်သည်လေးသိသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတတန်တရာလုံးကစွဲလာတဲ့အမှားငါသူယောက်ျားမိန်းမဆိုတဲ့အမှားဒိဋ္ဌိကြီးမစင်နိုင်ဘူးလားအလင်းရောက်လာရင်အမှောင်ဟာဘာဖြစ်သွားသလဲပျောက်သွားတယ်အမှန်ကိုသိလိုက်လို့ရှိရင်အမှားတွေလည်းဘာဖြစ်သွားလဲအလုံးကင်းစင်သွားတယ်မိမိတို့ကအခုတက္ကာယဒိဋ္ဌိဖြုတ်ရမယ်တက္ကာယဒိဋ္ဌိဖြုတ်ရမယ်ဆိုတာ ဒီတိုင်းစဉ်းကျင်စဉ်းစားပြီးဖြုတ်ဖို့တဲ့အခုလိုအမှန်လေးသိသွားပြီဆိုရင် အမှားဒိဋ္ဌိကသူ့အလိုလိုဘာဖြစ်သွားလဲစင်သွားပြီဘာမှတက်တက်ကြီးစဉ်းကျင်စဉ်းစားပြီးဖြုတ်เสียရမလိုတော့ပါဘူးအမှန်သိအောင်ကြိုးစားဒါထိုင်ပြီးရှုမှတ်လို့သိနိုင်တယ်လို့အခုလိုဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့လည်းမသိနိုင်ဘူးလားတကယ်တဘာဝအမှန်လေးကိုသိလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ယုံနာမြင်တော့တာပဲ တွန်းကန်သဘောတောင့်တင်းသဘောလှုပ်ရှားသဘောရွေ့ရှားသဘောဆိုတာဝါယောဓာတ်အဲ့ဒီဝါယောဓာတ်ကယုတ်တရားသူ့ကိုရှုရင်ကြည်ရင်နဲ့သိနေတဲ့စိတ်ကလေးကနံတရားအဲ့တော့လှမ်းနေဆိုတဲ့အချိန်လေးမှာညာနှမ်းနေဆိုတဲ့အချိန်လေးမှာပဲငါဆိုတဲ့အစွဲပြုတ်သွားပြီအဲ့ဒီမှာယုံတဲ့နံကိုသိလိုက်တာနဲ့တပြိုင်တည်းငါသွားတယ်ငါလှမ်းနေဆိုတာရှိသေးရဲ့လားမရှိတော့ဘူးအဲ့ဒီအမှားဒိဋ္ဌိဆင်သွားတာပဲခြေတလှမ်းနဲ့နဲ့ကိုပဲဘုန်းကြီးတို့ယောဂီများ အဲ့ဒီဒိဋ္ဌိတက်ကာယဒိဋ္ဌိအတ္တဒိဋ္ဌိမစင်နိုင်မိဘူးလားဗျာညီအမှားဒိဋ္ဌိစင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအပေကွင်ကမလွတ်နိုင်မိဘူးလားဒါကြောင့်ယုံနာမြင်လျင်ဒိဋ္ဌိစင်ပေကွင်လွတ်လေသည်တဲ့ယုံနာကိုအမှန်မြင်လိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အမှားဒိဋ္ဌိစင်တော့တာပဲအဲ့ဒီကနေပြီးတော့ဘုန်းကြီးတို့ယောဂီများဟာဒီဈဉ္ညာအမှတ်ကလေးကိုရိုးရိုးသေးသေးနဲ့ရှုမှတ်နေလို့ရှိရင်အခုဘုန်းကြီးကယောဂီတွေကိုတည်တည်ချာချာကြည့်နေ ဈဉ္ဉံကိုယောဂီပုဂ္ဂိုလ်များဟာတည်တည်ချာချာအလေးထားပြီးရှုမှတ်တဲ့ပုဂ္ဂိုလ်နည်းနေတာကိုတွေ့ရတယ်ဈဉ္ဉံအမှတ်ကိုတေချာဂယုတဆိုင်နဲ့စွတ်စွတ်ဆိုင်ဆိုင်မှတ်တဲ့ပုဂ္ဂိုလ်သိမတွေ့ဘူးပုံမှန်သွားနေတာပဲသွားနေတာရှုမှတ်မှုတော့မပါဘူးလားဆိုတော့ပါတော့ပါတယ်အပေါ်ယံလေးရှက်ပြီးတော့သွားနေတယ်အမှတ်ပါတယ်ဆိုယုံလေးပဲသူကဘာမှအဲ့ဒီကိုယ့်ရဲ့ဈဉ္ဉံတွေကနေပြီးတော့ဘာညံမှသူတို့မှမဖြစ်ဘူးအမှတ်ပါသွားယုံလေးပဲဖြစ်နေတယ် အဲ့တော့တမန်ကရှံဃာတွေရှက်ပြီးတော့သွားနေတာဖြစ်တယ်အဲ့တော့ဒီဈဉ္ဉံကိုတည်တည်ချာချာလေးစူးစူးဆိုင်ဆိုင်လေးရှုမှတ်သွားမယ်ဆိုရင်အမှန်ဆိုတဲ့ယုံ nant တရားတွေမသိနိုင်ဘူးလားအဖြစ်အပျက်တရားတွေမတွေ့နိုင်ပေဘူးလားဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကသူပတ္တဆိုတဲ့ပရပိုက်ကြီးဘသူပါလိမ့်မလဲအဲ့ဒီသူပတ္တပရပိုက်ကြီးဟာဘုရားရှင်ကိုရောမြတ်ကြီးပြိဋိနိဗ္ဗာန်စံဃာနီးမှာ ပြိနိဗ္ဗာန်မစမ်းမီအချိန်မြတ်စွာဘုရားတတ်တော်တင်ရှားရှိနေစဉ်မှာယဟန္တာဖြစ်သွားတာသူနောက်ဆုံးပဲဘုရားရှင်ပြိနိဗ္ဗာန်စံဃာနိနေပြီအချိန်ပိုင်းလေးပဲကြာတော့တယ်အဲ့ဒီအချိန်လေးမှာပဲသူယဟန္တာဖြစ်သွားတယ်ဒီသုဘတ္တပရပိုက်ကြီးဟာအဲ့တော့စောစောပိုင်းကတော့သုဘတ္တပရပိုက်ကြီးဟာခပ်ပေါ်ပေါ်ပဲသူဟာပရပိုက်ယဟန်ကြီးနောက်ဂေါရမဗုဒ္ဓပြိနိဗ္ဗာန်ဝန်ဆံတော်မူတော့မယ်ဆိုတဲ့တည်င်းစကားကြား တရင်စကားကြားတဲ့အခါကာလကြတော့မှဩငါဟာဂေါရမဗုဒ္ဓကိုမေးခွန်းလေးတွေမေးเสียရှိနေတယ်တစ်ချိန်တုန်းကတော့ဂေါရမဗုဒ္ဓဟာပွင့်တစ္ဆဗုဒ္ဓရှေးကဖျားကြီးလိုအမိခံနေတဲ့ဒိဋ္ဌိဆရာကြီး6ဦးကိုသူသိကျင်တာလေးတွေမေးတယ်မေးတဲ့အခါအဲ့ဒီဖျားကြီးတွေဖျားကြီးအမိခံနေတဲ့ဒိဋ္ဌိဆရာကြီးတွေမဖြစ်နိုင်ဘူးအဲ့တော့ဒီဖျားကြီးတွေတောင်မှမဖြစ်နိုင်ရင်ဟိုဖျားလေးဟာဖြစ်နိုင်မှာမဟုတ်ဘူးသူကဂေါရမဗုဒ္ဓကအခုမှပွင့်လာတာလေဖျားက ခုမှပွင့်ပေါ်လာတာဖြစ်တော့ဘုရားကြီးတွေတောင်သူမေးတာမဖြစ်နိုင်ရင်ဒီဘုရားလေးလည်းဖြစ်နိုင်မှာမဟုတ်ဘူးဆိုပြီးတော့မမေးဘူးဒါပေမဲ့အခုဒီဘုရားလေးတောင်ပြိဋိဘံဝန်ဆံတော်မူတော့မယ်ဆိုတော့ကိုမေးကျင်တာလေးမမေးရပဲနေလိမ့်မယ်ဆိုပြီးတော့မြတ်စွာဘုရားထံရောက်ရောက်တဲ့အခါမှာညီတော်အာနန္ဒာက လုံးဝဝင်ခွင့်မပြုဘူးဘုရားရှင်ကိုရောင်မြတ်ကြီးသွေးဝမ်းတော်လာနေတဲ့အချိန်တိတ်ပင်ပန်းနေပြီအဲ့ဒီမှာသွေးဝမ်းတော်လာပြီးတော့ပင်ပန်းနေတဲ့အချိန်အားတွေအင်မတန်ယုတ်နေတဲ့အချိန်မှာဒီသူပ္ပတပရပတ်ကြီးရောက်လာတော့မြတ်စွာဘုရားထံ မိကွန်းလေးတွေမေးเสียရှိလို့ဆိုတော့အဲ့ဒီမှာညီတော်အနန္တဝင်ခွင့်မပေးဘူးဘုရားရှင်ပြိဋိဘံစံတော်မူကံဒီမှာတိတ်ပင်ပန်းသွားမယ်ဆိုပြီးတော့အဝင်မပေးဘူးအဲ့ဒီခါမှာမြတ်စွာဘုရားကကြားတဲ့အခါကာလကြတော့ညီဘောလိမ္မာအနန္တသူပတ္တပရပိုက်ကြီးကိုငါထံလွှတ်လိုက်တဲ့ငါအပင်ပန်းခံပြီးတော့ဒီနေရာရောက်အောင်လာခဲ့တာဒီကုသိနာယုံကိုအရောက်လာခဲ့တာဟာသူပတ္တပရပိုက်ကြီးကိုချွေချွတ်ဖို့လာခဲ့တာလွှတ်လိုက်ဆိုတော့မှအဲ့ဒီမှာညီတော်အနန္တကဝင်ခွင့်ပြုလိုက်တယ်။ ဝင်ခွင့်ပြုတဲ့အခါကျတော့အဲ့ဒီသုပတ္တပရပိုက်ကြီးဟာမြတ်စွာဘုရားထံမှာမေးလျှောက်ပါတယ်အဲ့လိုမေးလျှောက်တဲ့အခါသူသိကျင်တာတွေမေးလျှောက်တဲ့အခါသူဟာလောကရေးနဲ့စက်သမျှတွေမေးတာကိုအဲ့ဒီမှာဒိဋ္ဌိဆရာကြီးတွေကဘုရားဟုတ်သလားမဟုတ်လားလျှောက်မေးတာဒါတွေဖြေလို့ဘာမှအကျိုးမရှိဘူးအဲ့တော့အကျိုးမရှိတာတွေကိုပင်မခံပြီးမဖြေတော့အဲ့ဒီမှာမြတ်စွာဘုရားကသူပါတာအချိန်လည်းမရှိတော့ဘူးငါဘုရားပြိဋိဘံဝန်ဆံမှုရာအချိန်နိကနေပြီဒါကြောင့်ငါဘုရားဟောတဲ့ မဲခင်၈ပါးတရားကိုသာသင်နာတော်ဆိုပြီးတော့မြတ်စွာဘုရားကမဲခင်၈ပါးကိုဘုန်းကြီးတို့ယောဂီများကျင့်ပွားနေတဲ့မဲခင်၈ပါးသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုတဲ့မဲခင်၈ပါးအဲ့ဒီမဲခင်၈ပါးအကျင့်တရားလေးတွေကိုမြတ်စွာဘုရားဟောပေးတယ်အဲ့ဒီမှာသူရိုးရိုးသေးသေးနာပါတယ်သူမတဲ့ဗရပိုက်ကြီးကရိုးရိုးသေးသေးနာချပြီးတဲ့အခါကျတော့မှတရားဆုံးသွားတဲ့အခါမြတ်စွာဘုရားထံကနေခွာတယ်ခွာပြီးတော့အဲ့ဒီမှာ ကုသိနာယုအင်းငင်းတော်ကြီးအတွင်းထဲမှာဈဉ္ညာရှောင်ပြီးရှုမှတ်နေတယ်။ဘာလို့ပြီးရှုမှတ်နေတယ်။အခုဘုန်းကြီးတို့ယောဂီများရှောက်တယ်လို့ပဲဂစ္ဆန်တုံးဝါဂစ္ဆံမိတိပါဇာနာတိသွားနေတဲ့အမူအရာလေးကိုရှုနေတာ။အခုယောဂီတို့ညာလန်းနဲ့ပင်လန်းနဲ့ဆိုတာသွားတာရှုတာလားယက်တာရှုတာလား။ကြွားတယ်လန်းနဲ့ချတယ်ဆိုတာသွားနေတာလားယက်နေတာလား။ဟေးကြွားတယ်ရှုတာလည်းသွားနေတာလန်းတယ်ရှုတာလည်းသွားနေတာချတယ်ရှုတာလည်းသွားနေတာ။ အဲ့ဒီလိုရှုတယ်လို့ပဲဟိုသုပတ္တပရပိုက်ကြီးဟာလေအဲ့ဒီသွားနေတဲ့အမူအရာလေးတွေရှုရင်းရှုရင်းရှုရင်းရှုရင်းနဲ့စိတ်တည်ကြည်မှုတမာတိတွေအာကောင်းလာတယ်စိတ်တည်ကြည်မှုတမာတိတွေအာကောင်းလာတဲ့အခါကျတော့မှအဲ့ဒီကြွမှုလေးရဲ့စာဆုံလှမ်းမှုလေးရဲ့စာဆုံချမှုလေးရဲ့စာဆုံအဲ့ဒီမှာဒီဈဉ္ညာလေးရဲ့ဒီမှာခြေတလန်းလှမ်းလိုက်ပြက်သွားလိုက်နောက်တလန်းအသစ်ဖြစ်လိုက်ပထမခြေလန်းပြက်သွားလိုက်ဒုတိယခြေလန်းအသစ်ဖြစ်လိုက်ဒုတိယခြေလန်းပြက်သွားလိုက်တတိယခြေလန်းအသစ်ဖြစ်လိုက်နေတယ် အဟောင်းပြောက်လိုက်အသစ်ဖြစ်လိုက်အဟောင်းပြက်လိုက်အသစ်ဖြစ်လိုက်အဟောင်းပြက်လိုက်အသစ်ဖြစ်လိုက်နေပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြက်လိုက်သဘောတွေကိုညံသက်ဝင်သွားအဲ့ဒီကနေဝိပဿနာဉာဏ်နေအစဉ်စဉ်တဲပြီးတော့နောက်ဆုံးမဲအစဉ်စဉ်ပူအစဉ်စဉ်ဆက်ရောက်ပြီးကိလေသာအသောကုန်ခန်းပြီးယဟန္တာမထေမြတ်ကြီးဖြစ်သွားတယ်ထိုင်ရှုမှတ်ရင်လားဈဉ္ညာလျှောက်ရှုမှတ်ရင်လားအေးဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲဈဉ္ညာလျှောက်ပြီးတော့ရှုမှတ်ခြင်းအားဖြင့် အဲ့ဒီသူပတ္တပရပိုက်ကြီးကဲ့သို့တရားအသိဉာဏ်ဓုတွေရနိုင်သလားမရနိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများကိုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကတတိပဋ္ဌာန်ဒေသနာတော်လာတဲ့အတိုင်းဣရိယာပဋ္ဌာပိုင်းမှာစဉ္ညာလျှောက်ပြီးရှုမှတ်ပုံရပ်ပြီးရှုမှတ်ပုံထိုင်ပြီးရှုမှတ်ပုံလျှောက်ပြီးရှုမှတ်ပုံဣရိယာ၄ပါးရှုမှတ်ပုံနေမဟောခဲ့ဘူးလားဒါကြောင့်အခုဒီနေ့အဲ့ဒီ၄ပါးတွေကနံပါတ်1သွားတဲ့ဣရိယာပုရှုမှတ်ပုံလေးကိုဘုန်းကြီးဒီကနေ့စပြီးဟောခဲ့ပြီ။ မနေ့ဗန်တရက်ဇင်းညာဣရိယာပုရှုမှတ်ပုံလေးကိုထပ်ပြီးဟောအောင်မယ်ဒီနေ့3နာရီထိုးပြီမှုတရားသိညာအောင်ဆိုနော်ပုဏ္ဏစာပရံဘိက္ခဝေဘိက္ခုကိသံတော်ဝါကိသံမိတိပဇာနာတိထိတော်ဝါထိတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဘေကဝေယံတော်များအိုချစ်သားတို့ ပုဏ္ဏစာပရံရှုမှတ်ပွားများအာထုပ်ပုံနောက်တစ်မျိုးကဘေကုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ကိစ္စံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားဆက်သွားကြိုက်သွားစဉ်မူလီကိစ္စမိတိသွားသည်ဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါလီဣတိဤသို့ဘဂဝါတို့ဖုံးတော်သခင်ဘုရားရှင်ကိုတော်မြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း အီမာယံဆိုကြံ